So I ဘာလို့ပြည်နေတာကြောက်လာကြတယ်မွတ်စလင်အမျိုးသားမျိုးပေါင်းတို့များ السلام عليكم ورحمة الله وبركاته وعليكم السلام ورحمة الله وبركاته ကျွန်တော်တို့မြေကြီးကျန်းစွာဖြင့်လာစမြတ်ကိုဒီပါတဲ့ပြုဝေရရှိတဲ့ပေါ်မှာလာစမြတ်ကိုကျွန်တော်အားလုံးသူပဲတည်ရှိရှိရမှာဖြစ်ပါတယ်။ပြီးတဲ့နောက်ကျွန်တော်အနေနဲ့ကျွန်တော်ကျမ်းစာပါရပတ်သက်ပြီးကျွန်တော်လေ့လာမှုများကိုပြန်လည်သင်ပြခွင့် ရရှိတဲ့အပေါ်မှာကျွန်တော်အခုလိုပြန်လဲတင်ပြဝင်ပြုတဲ့59လစုပေါင်းပြီးအစ္စလာမ်ဟောကြားတော်ဟောချုပ်ရွယ်တဲ့ဘဝကြောက်ပါတတ်လို့မစင်လူသားလူအားလုံးသူရဲ့ကျေးဇူးရှိပါတယ်ဒီကနေ့မှာကျွန်တော်တင်ပြမယ်ခွတ်ပါရဲ့ခေါင်းစဉ်ကတော့ခန်းဆက်ပါဟောပြီးကြလေအပါရဲ့ခန်းဆက်ပါဘယ်လိုပြောင်းလဲ change ပေါ့ဘယ်လို change လုပ်ကြမလဲ ဘယ်လိုပြောင်းလဲကြလဲအပိုင်းနှစ်ကိုကျွန်တော်ထပ်မံပြီးဆက်လက်တင်ပြအောင်ဖြစ်ပါတယ်အဲ့ဒီနေရာမှာတော့ပြီးရတဲ့ဘက်ကကျွန်တော်ကဆုံးသွားတဲ့အပိုင်းရှိတယ်ပေါ့ဗျာအဲ့ဆုံးသွားတဲ့အပိုင်းကကျမ်းစာကုရ်အာန်ကိုလေ့လာကြည့်တဲ့အခါမှာကျတော့ဘာတွေ့ရလဲဆိုတော့အမှန်တရားကြီးကသူ့ရဲ့စွာပါရည်နဲ့ပတ်သက်ပြီးဒါသူ change လုပ်ရတာအာရဗ် community တစ်ခုကိုသူတို့ပြောမှာဆို billion community တစ်ခုကို change လုပ်ပေးကြရတယ်တစ်ချိန်လုံးကအင်မတန်နိုင်ကြတယ်ဟုတ်လားဘာမှစိတ်ကြောင်းသားတွေကိုယ်ကြောင်းသားတွေတချို့ဆိုရင်ချွတ်သွားရင်ဘာလို့ပြောနေလဲပြည်တွင်းဆိုတာဓမြအဖွဲ့ပြီးတော့ရေးကြတာရှိတယ်နော်အဲ့ဒီအနေအထားတစ်ခုကနေပြီးတော့ဒီနေ့တော့တမန်တော်မြတ်ကြီးနဲ့တကွာသူ့ရဲ့စွာပါးကလာစတဲ့မိန့်တော်ပေါ်မှာပြောင်းလဲ change လုပ်တဲ့အတွက်ကြောင့်နော်အစ္စလာမ်ကရှာရှာတော့ ဟောအောင်မြင်ခဲ့တယ်တမန်ရှိပါတယ်ဟောအဲ့မှာကျွန်တော်လေ့လာလိုက်တဲ့အခါကျတော့အမှန်တကယ်ရှိတာသူ့ရဲ့စွာပါလို့ဒါကျွန်တော်လေ့လာတော့ကျွန်တော်လည်းပုံလေးလိုက်ကိုတွေ့အောင်ပဲဟောအဲ့လိုပြလဲထပ်မှတွေ့ရှိတဲ့အချက်တွေများလို့လည်းကျွန်တော်ကဝယ်ဖန်မှာခံပြီးတော့ဟောကျွန်တော်လည်းခံပြီးတော့အဆွေးနွေးပါမယ်အဲ့တော့အဲ့ဒီမှာကျွန်တော်လေ့လာပြီးတော့ပိုင်းလေးပဲတွေ့ရတယ် personal change နော်ဆိုတာတွေ့ရတယ်သူရှင်းပြပေးတော့နော် mindset ပြောင်းလဲဖို့ဒီကပြဿနာသူပါပဲနော်အဲ့တော့နောက်တစ်ခုကကျွန်တော်တို့ဆရာ relational change ကိုစလိုက်ကိုစတော့ process နဲ့ကိုစပြီးဒါတို့ပြောင်းလဲလို့ကြားတယ်နောက်တစ်ခါနော် cultural change ဒီဟာအမှန်တရားတရားမြတ်တာရဲ့မြင့်မှုရှိတဲ့ဒလိထုံးသားတွေကိုကျွန်တော်တို့ဘယ်လိုတန်ဖိုးထားကြလဲဆိုတဲ့အပိုင်းနောက်တစ်ခုကတော့ structural change မူဝါဒပိုင်းနော်ဒီဆောင်နဲ့ဒီဆောင်ရဲ့ပိုင်းဒုက္ခစိပွဲစုပွဲဘယ်လိုဆောက်ကြလဲဆိုတော့ပိုင်း structural change နာမည်ကြောင့်အောက်မျိုးကိုချပေးပြပါတယ်ချပြီးတော့အဲ့ဒါကြောင့်ဆက်ဆွေးနွေးဖို့မှာဒါပေမဲ့အဲ့ဒါကိုကျွန်တော်ဘာလုပ်လိုက်လဲဆိုတဲ့အခါကျတော့ကျွန်တော်ကြောင်းလာရှိတယ်အဲ့ဒီကြောင်းလာတွေကိုဒီ Ramzan ထဲမှာကျွန်တော်ထည့်နေအင်ရှာလာ personal change နဲ့ relational change ကို relational change ကိုဒီ brother ကဘယ်မှာရှိတယ်ဆိုတော့အားလုံးချင်းရပါပါတယ်တနေ့ကုန်တစ်ခါတော့အဲ့ဒါကိုကျွန်တော်အားရပြီးအားရပြီးပြီးတော့ဆွေးနွေးပါမယ်ကျန်တဲ့အဲ့ဒါဓမ္မသားရတဲ့အိမ်မှာတက်ရောက်ပြီးတော့ပါဝင်တယ်အဲ့ဒါကိုပုံကောင်းပဲဆိုတော့ဒီ season ကိုဒီ change တွေရဲ့ season ကိုဟာကျွန်တော်တို့ကြောင်းသားတွေကျွန်တော်ပြလိုက်ပါပြီကျွန်တော်တို့နဲ့ဆရာတို့တောင်းလို့ဆောင်းပြီးတာဆွေးနွေးတော့ကြောင်းသားတွေလည်း ဆွေးနွေးမယ်ဂျမတ်ကတော့ပဲဆွေးနွေးမယ်ဆိုတော့အားလုံးပါဝင်ဆွေးနွေးမယ်ဆိုတော့ပိုကောင်းတဲ့ဖြစ်ကိုရမယ်လို့ထင်တဲ့ကြောင့်အဲ့လိုဆိုတော့တွေးလိုက်အဲ့မှာလည်းလာဖို့ပဲကျွန်တော်ပြန်မှာကပြပါတယ်အားလုံးနော်အဲ့တော့ဒီလိုဆိုရင်ဒါဆိုရင်ကျွန်တော်ကဒီဘယ်လိုချင်းရမလဲဆိုတဲ့အပိုင်းမှာဒီတစ်ပတ်ဘယ်အပိုင်းကိုကျွန်တော်ဦးစားပေးတင်ပြလဲဆိုတော့အဲ့လိုပြောင်းလဲခြင်းတွေ change ကို ဘယ်ချက်တွေကတာစီဟန်တာပိတ်ပင်တယ်ဒါနဲ့ကျွန်တော်က change ဖြစ်ဖို့ရေးမှာဘယ်လိုချက်လက်တွေဘယ်လိုပြုမှုတွေအဲ့ဒါတွေကတာစီဟန်တာပြီးဒါလည်းဒီလိုလိုတိုင်းဟောဘယ်မှာပြောင်းလဲတဲ့တော့ဟုတ်ကဲ့ပါမယ်ဒီဘက်မှာဘယ်သားရတာဆိုဖြစ်နေတယ်အဲ့ဒါကကျွန်တော်ပယ်ရှားတယ်အဲ့ဒါကိုမပယ်ရှားနိုင်ပဲနဲ့ကျွန်တော်ရှိမှာတာစီဖြစ်တယ်အနေသားကိုမပယ်ရှားနိုင်တော့ change လုပ်လို့ကျွန်တော်တို့မဖြစ်နိုင်เนาะအဲ့တော့ change နဲ့ပတ်သက်ပြီးတော့တော်တော်များများဝင်ခဲ့တဲ့အပိုင်းတွေမှာကျွန်တော်တင်ပြခဲ့ပြီးတော့ဒီနေ့မှာတော့ဘယ်ချက်တွေကိုဘယ်ချက်တွေကဟာလူ့ဘက်ဦးချင်းမှဒီလူ့ဘက်ဆိုတစ်ခုလုံးပြောင်းလဲခြင်းမှာအတားအဆီးပိတ်ပင်ဖြစ်နေတယ်လို့ဆိုတာကကျွန်တော်တင်ပြတော့ပြပါတယ်အဲ့တော့လူ့ဘက်ဆိုတဲ့အနေနဲ့ဘယ်လိုပြောင်းလဲကြလဲ ဆိုတော့ဘေးကုန်းကိုဖြည့်ဖို့ကြိုးစားတဲ့နေရာမှာကျွန်တော်ဆုံးမပြောရတယ်ခက်စင်လာမယ့်အချက်ကအဲ့ဒီပြောင်းလဲခြင်းကိုလူတို့ချင်းမှလူ့အဖွဲ့အစည်းတစ်ခုလုံးနိုင်ငံတကာနိုင်ငံလုံးနောက်ဆုံးပြကမ္ဘာကြီးလူလုံးပြောင်းလဲဖို့မှာဘယ်ဟာတွေကတားဆီးနေလဲဆိုတဲ့အချက်ကို ကျွန်တော်လေ့လာတာမှုကြီးကကျွန်တော်တင်ပြပါမယ်။အဲ့တော့ကိစ္စဆက်မှာလူ့ဖွဲ့စည်းအပြင်မှာလူ့ဖွဲ့စည်းဆိုင်ရာပြောင်းလဲခြင်း community change အဲ့လိုကတ္တတားရှိတဲ့အနေအထားအချက်တွေရှိပါတယ်။ဒီချက်လက်တွေဒီအနေအထားတွေကိုသိမှမပဲနဲ့မပေါ်လို့ပဲနဲ့ထည့်သွင်းစဉ်းစားခြင်းမဖြစ်ပဲနဲ့တော့အဖွဲ့အစည်းသူ့ ကပြောင်းလဲခြင်းလို့ပါမဖြစ်နိုင်ဘူးလို့ကျွန်တော်နားလည်ထားပါတယ်။ဒါကြောင့်ပြောင်းလဲခြင်းကိုကန့်သတ်တားဆီးတဲ့အချက်လက်တွေအနေအားကိုကျွန်တော်တို့ခန့်နိုင်တော့ပေါ်ထုတ်ဆွေးနွေးလေ့လာကြပါလို့။နံပါတ်၄ချက်အပြန်အလှန်ဆွေးနွေးမှုမရှိခြင်းဒီပြဿနာရန်အပြန်အလှန်ဆွေးနွေးမှုနိုင်မှုမရှိခြင်း သူ့ရဲ့စံကျင်ဘက်ကဒါမှမဟုတ်ငင်းကုန်ခြင်းဟောကျွန်တော်ကဆွေးနွေးညှိနှိုင်းမှုမရှိခြင်းဆိုတာတော့ဆွေးနွေးညှိနှိုင်းတော့ကျွန်တော် dialogue လို့ခေါ်တယ်အင်္ဂလိပ်လိုပြောတာ dialogue ငင်းကုန်ခြင်းကတော့ dispute dialogue နဲ့ dispute အဲ့ဒါကိုကျွန်တော်မှန်မှန်ကန်ကန်အသုံးမချနိုင်ဘူးဆိုရင်လူ့ဖွဲ့စည်းမှာတရားကပြောင်းလဲဖို့ဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်အနေနဲ့ အပိုင်းဖြစ်ပြီးတော့ဘုရားပြရစီကျောင်းတော်ကစူရာနံပါတ်42အဲ့ဒါ38ပါအဲ့ဒါတော့ရှိပေါ့အဲ့ဒီကကျွန်တော်ဒီတောင်းလဲခြင်းနဲ့ဒီဆွေးနွေးကြည့်ခြင်း dialogue နဲ့ပတ်သက်ပြီးတော့အပိုင်းလေးကိုကျွန်တော်ထုတ်လို့ကြည့်ရရစီဝါအမရုဟမ်ရှူရာ and the most Afghanistan decided by the mutual consultation အဓိပ္ပာယ်ကသူတို့ရဲ့ရေးရာကိစ္စတွေကိုတဲ့ဘုရားပြောတယ်သူတို့ရဲ့ရေးရာကိစ္စများကိုတဲ့သူတို့ကိုယ်တိုင်အပြန်အလှန်ဆွေးနွေးပြီးနှိုင်းချက်ပြီးဆုံးဖြတ်ဆောင်ရွက်ကြအစ္စလာမ်ရှုရာတက်ရေးချင်တော့ရှုရာတက်ရေးချင်အဲ့ရှုရာတန်တော့ပဲတန်ဆိုတော့ခဏကျွန်တော်မြန်မာနိုင်ငံမှာတန်တော့နဲ့တက်တယ်တောက်လျှောက် နိုင်ငံအနေထားလေးကမတိမတာဆိုတဲ့လားကျွန်တော်သိသိသာသာပြောမှမတိမတာဆိုတဲ့လားဒီနေ့ဒီပုံစံနဲ့နိုင်ငံများကာလာပါလို့ခေါင်းဒီနေ့ပုံစံနဲ့နိုင်ငံဆိုရင်ဒီနေ့ပုံစံရောလာပြောပြကြမယ်ဆိုရင်ဒီနေ့ပုံစံတစ်ဖက်နဲ့တစ်ဖက်နားလည်မှုရှိလာမယ်ဆိုရင်တန်ရရပြောက်သွားမယ်ဆိုရင်နိုင်ငံကြီးတဲ့ဘုဒ္ဓဘာသာညှော်နေပါရဲ့ကျွန်တော်ဟာအဲ့တော့အောင်ရှူတာ ဆိုရတာဒီစကားလုံးကမူလတော့ရှားတော့ဆိုစကားလုံးကရှားတော့ဆိုတာအဲ့ဒီကဘာလဲဆိုတော့ပြားပုံပါလေတော့ပြားပုံပြားကြီးဆိုတာပြားကြီးပြားကြီးတက်ကောင်းတယ်နော်တက်ကောင်းတယ်ရှုတာဆိုတာအဲ့ပြားပုံပါလေတော့ပြားကြီးကိုကိုပြားတာပြားကြီးအဲ့လိုဆောက်ပြီးရှားတာဆိုတာရှုတာရတာရှုတာကလည်းနားချုပ်မိတ်တယ် ရင်းကုန်ခြင်းလို့ပြောတဲ့ dispute အမှန်တရားထားကြပါတယ် လေ့လာကြည့်ကြပါစို့အပြန်အဆွေးနွေးခြင်းဓမ္မတော့ရဲ့သဘောကအခြေခံမှုကိုရှာဖွေခြင်းဒါကြောင့် dialogue ရဲ့သဘောကအခြေခံသူညီမှုကိုကျွန်တော်ရှာဖွေပြီးပြီးတော့ dispute ဆိုတဲ့ငင်းကုန်ခြင်းကကွဲပြားမှုကိုရှာဖွေပြီးဖြစ်တယ် dispute ကငင်းကုန်ခြင်းကသူကကွဲမှာတော့ထပ်ကွဲလို့ပါတယ်ကွဲတယ်ထပ်ကွဲလို့ပါ ဘာဖြစ်လို့လဲသူ့ရဲ့မူလအဘိဓမ္မာနိယတ်ပါမှာဒီစကိပါနိယတ်ပါမှာဒါတော့မှာနိယတ်ပါသူနေကြည့်ရှာတယ်ဒီဒီစကိပါတော့လည်းမှာဘယ်လိုဉာဏ်ဖြစ်နေရမလဲဒီလမ်းကြောင်းကိုရှာအဲ့တော့ဒါတော့လည်းစီလိုမျိုးဘာလဲလားဒီစကိတဲ့စီလိုမျိုးဘာလဲလားနောက်ချက်အပြန်အလှန်ဆွေးနွေးခြင်းဟာ သူညီတော့နားလည်လို့ရတယ်ကြိုးစားခြင်းဖြစ်ပြီးတော့ရင်းကုန်ခြင်းဆိုတာကမှန်ကန်ကြောင်းပြတာအထုပ်ပဲဒါနဲ့တဲ့ဘောမှာကျွန်တော်တို့ပွဲပြနေတဲ့ဟာမတူဖြစ်တဲ့အနေအထားကိုပေါ့နော်ဒဝါရတူတဲ့အကိုကိုသူညီမှုရအောင်နေရာတစ်ခုထားဆွေးလိုက် dispute ရဲ့ဘောမှာကတူညီတာတူညီတာခဏခဏ ဆဲပဲဖိတ်နေတာတော့ ပြန်လဲတော့တာပြုရရင်းကပြရတော့မိမိရဲ့မူလအဆောက်အမှန်တရားဖြစ်တည်ရည်ဆော့ကြတယ်တတိယတော့ဆိုတော့အပြန်လာဆွေးနွေးခြင်းမှာမိမိရဲ့မူလအမြင်အောင်အမြင်ပြောင်းလဲတန်ကြီး change ဟောဒါတော့မှ change ပါတယ် change တော့ ကပြောင်းလဲသွားတယ်ဒါတော့တေဒီဘောကံတော်ပြောင်းလဲနိုင်ပြီးတော့ပြောင်းလဲမှုရှာပဲရင်းပေါ်ရင်းယေရှုဆိုတာတော့မိမိရဲ့မူလရှိရစွဲအမြင်ကိုပဲပုံပုံစုပ်ကန်အားကိုကြိုးစားတယ်ဘောပါနော်ဒီကိစ္စဆိုနောက်ဆုံးဓမ္မဆိုတဲ့ဘောမှာဥပမာအလား ကျွန်တော်တော့လာတော့ဘာလဲရှိပြီဆိုတော့ကျွန်တော်နဲ့ဒါရောက်လာလို့ကျွန်တော်ပြောပြောအလားနှစ်ပါးရှိတယ်ဆိုတော့တင်ပြနိုင်တယ်ဆိုရင်ကျွန်တော်ညာရှိကျွန်တော်ကအာဆိုရလာတော့နိုင်တယ်ဆိုရင်အေးမင်းကလာတယ်တော့ဘယ်လိုလိုက်လာတော့လာတော့ dispute တော့မလုပ်ဘူးဘယ်လိုကျွန်တော်ကတော့ကျွန်တော်ကဒါ လုပ်ဖို့အတွက်ဒါမှမဟုတ်တဲ့လူတယောက်မှာအရေးကြီးရှိဖို့လိုအပ်တယ်ဒါကိုပြောတာသူ့မှာပဲပဲနဲ့နဲ့တိတိကျကျထိထိမိမိသိထားတတ်တာဖို့လိုတယ်ဒီပြုတ်ကြတာကိုရမ်းတော့ပြရတယ်နော်ဆက်ဆက်ပြီးတော့ပြောရပဲညင်ကုန်ဆိုတာနော်မစကားနာတော့ပြောပါပဲဟုတ်ပြီပြန်လာပြောစင်ခြင်းကငြိမ်းချမ်းရေး peace ဒါနဲ့ကျွန်တော်တောင်းဆိုတယ်ပြန်လာနော်ပြောဆိုဆွေးနွေးခြင်းရင်းကြရင် peace ကိုဥတည်စေတယ်ရင်းကုန်ရင် dispute ကတော့ပြိတ္တာဖြစ်မှုဝိဝါဒပွဲမှုပေါင်းတဲ့စီကိုပဲဥတည်စေပါတယ်ဆွေးနွေးတယ်ဆွေးနွေးတယ်ဆွေးနွေးတယ်ပြောဆွေးနွေးတယ်ပွဲပွဲသွားတာနိုင်ပါတိုင်းနေလာတယ်ဘာသာရေးပါတယ်ပြည်လာတယ် လူမှုကြီးတွေမှာလည်းပေးရတယ်အဲ့ဒါကဘာလဲဆိုတော့ dispute မှာ dialogue မှာ dispute လို့ dialogue မှာတော့ peace ကိုလည်းပြောရတယ်ငြိမ်းချမ်းရေးပဲနောက်တစ်မှာ mutual understanding ဆိုတာရှိသွားတယ် dispute ကတော့မရဘူးနော်ကပေါ်ပဲပဲပြဿနာကွဲတဲ့ကွဲကွဲကွဲတဲ့ကွဲဘယ်လိုမှဆက်စီလို့မရတော့ဘူးအဲ့ဒီထောက်သွားနော်အဲ့တော့ စဉ်းစားကြည့်ပေါ့ဒီပေါ်မှာကုရ်အာန်ကပြောတာဒါကြောင့်ပြောတယ်နော်ဒီစနစ်ကပြောအဲ့ဒါဆိုကိုယ်ကနားလို့အဲ့တစ်ခါကလည်းကျွန်တော်တို့ကျွန်တော်တို့ change ရယ်ဆိုတော့ဒီဟောဒါဒီစနစ်ကလာဒါတော့ပေါ့ကိုစဉ်းစားတယ်အေးဒါတော့လို့ပြောတော့ပညာပြောတော့လာတယ်စီးဖို့လာတယ်ရှာဖို့လာတယ်အရန်ကတော့ပဲပြောလို့မရဘူးကျွန်တော်စင်လောကမှာကလေးဆွေးနွေးတွေ အကြောင်းပြောပေးမှာကျွန်တော်တွေ့ရပါတယ်ဝန်းနေကြပါအချိန်ကူပါအဲ့တော့ပေးထားတဲ့ခေါင်းစဉ်ပေါ်မှာအခြေခံပြီးတော့အပြင်လာတစ်ခုကိုဆွေးနွေးဖို့အရေးတက်တယ်မွတ်စလင်လူ့ဖွဲ့စည်းတွေရဲ့ဆွေးနွေးပွဲတွေတရားပွဲတွေမှာကျွန်တော်ပါတွေ့ရတယ်ဆိုတော့ကိုယ်ရင်းသွင်းဖို့တွေ့ရတယ်ထားပြီးတော့ငါကူပွားဆိုတာအများပြတ်တတ်ပြီးတော့ ပုံရင်ပြီးတာလည်းအများဒီပေါ်လာရတဲ့သဘောရင်းထားလို့ကောင်းတယ်ဒါလောကကလွဲချော်တင်ပေါ်လာ emotional ပါမချိကန်ဘူးပေါ့နော်ကျွန်တော်ကောင်းတယ်ပေါ့သူပြောတဲ့ကသူကကျွန်တော်ဘယ်လိုပါဟောဒါနဲ့အမှားတယ်ဗျာနော်တို့တဲ့ကြောင်းကတော်တော်ကြီး change လုပ်တဲ့အခါမှာကိစ္စတွေတိတ်ကြီးကြီးတဲ့ကိစ္စတွေဖြစ်ကျွန်တော်နော်တိတ်ကြီးနားလည်တာလို့လို့အဲ့တော့ပလန်ကြီးကြာ တင်းငင်အေးချမ်းပြီးတော့တိုးတက်တဲ့ဖွဲ့စည်းပြကိုပြောင်းလဲလို့တဲ့ဒုဖွဲ့စည်းပဲညာညင်ကုန်ခြင်း dispute ဆိုတာကိုပြောင်းလဲခြင်း change ပါဟန်တာ dispute ဆိုတာ change လုပ်တဲ့နေရာမှာဒါအသားစီပြရပါပဲ dialogue နဲ့မတော်တဲ့ dispute နဲ့သွားမယ်ဆိုတော့ကျွန်တော်တို့ community change လုပ်နေရတယ်အဲ့တော့ဘောပေါက် मेरा वो चला लिखी है ना डायलॉग लो मारा डिस्प्यूट लो डिस्प्यूट लो में तो चलो ना ये डिस्प्यूट करो लो अब वो डिस्प्यूट लो में का क्या क्या बात है बच्चा हुआ है सेशन में हां मतलब लो डायलॉग लो में चलो इतना हेलो လူ့ပဲစီးရမှာနော်ပြောင်းလဲခြင်းကို အပြန်အလှန်ဆွေးနွေးခြင်းစီရင်းကုန်ခြင်းဆိုတဲ့ကိစ္စအပြန်အလှန်ဆွေးနွေးခြင်းစီတော့ကျွန်တော်တို့ပြောင်းလဲနိုင်တဲ့ mindset တွေ character တွေကျွန်တော်တို့ပါပါအဲ့ဒါကိုကျွန်တော်တို့မလုပ်နိုင်သေးတဲ့တော့ change ကိုကျွန်တော်တို့လုပ်ဟုတ်အကျဉ်းများကတော့ဘာပြောပါလဲဆိုတော့ဆိုတော့နံပါတ်16အန်ပါတရားနဲ့ဆက်နေတာအဲ့ဒီ And الغم بالذي هي أحسن and argue them in a way that, that is best. Jadi, turunnya, apa yang Allah yakin, apa yang Allah suruh. Dialog, the best way to တမန်တော်ကိုကျွန်တော်တို့အလရှင်ကပါချက်မှာကုရ်အာန်မှာတမန်တော်ကိုတိုက်ခိုက်ပြီးပေးတယ်အဲ့ဒါတမန်တော်ရဲ့အကြီးဆုံးဆွန်နဲ့ခဏကျွန်တော်တို့တမန်တော်ရဲ့ဆွန်နဲ့ဒီပေါ်တော့ပေါ်ကြတယ်ဒါနဲ့သမီးတော် ဗီဒီယိုအာဏာရှိသလားကျွန်တော်စဉ်းစားတယ်။ဒါကျွန်တော်စဉ်းစားတာပါဗီဒီယိုအာဏာအချက်တော်လားဆိုတာစဉ်းစားတယ်။နော်ဆိုတော့ဒီကိစ္စမှာတော့ကျွန်တော်နေရာလက်ပြအမိတ်ဆိုတော့သွားပါကားလက်ခံပါဘော။ရှုရံရမှာတော့မြတ်တော်ပြည့်နေရတော့ဘာမြတ်တယ်ရှုတာဝါရရှိတာလည်းအဖြစ်ကိုဦးစားပြီးဆောင်ရွက်ပါတယ်။ဒါဖြစ်တယ်။ဒါကြောင့်တခါ ဒီပြန်ကကျန်တဲ့ကွာဆူနာနာကရှိအမ်ဘာလေးတဲ့ချောင်းမှာပြောထားတယ်လို့ဆိုတော့ဝါလာတနာဇူဖာရှန်ဝါကတ်အမရီအဖရီအုကုမ်ဝါကတ် ရာရှိယသည်တဲ့ဧကမုတ်ချကြံ့ကြံ့ခံသူများနဲ့အတူရှိသည်သူလောကရောက်လာရင်တော့ဘယ်လိုလဲအလောဟာတန်းစားမစို့စမွေးလာတဲ့ကကျွန်တော်သိတော့ရီမွေးလာတဲ့လူကြားဘူးတော်တော်များများအော်ငိုပြီးပြတ်လာတယ်သူလောကရောက်လာတဲ့ပုံစံစားကြနောက်ဆုံးဘယ်သူမှလည်းရီ သိသွားတာရှိတယ်နော်ဝန်နဲ့ဒီပွဲဆိုတာလည်းပဲပွဲလုံးကြတာတွေ့တာဒါကကျွန်တော်တို့ရဲ့ရတဲ့တင်ဒီတာကဒီလောကမှာဘယ်လိုဖြစ်လဲဆိုတော့ဒီလိုပြဿနာမျိုးစုံဖိနှိပ်မှုများစွာ pressure ပေးမှုများစွာဒုက္ခဆင်းရဲမှုများစွာခံရတယ်လူလူတူတူငါလူရဲလို့ဒီမိကိုမိတတ်တဲ့လူတိုင်းဟာ အဲ့ဒီပြဿနာအားလုံးကိုမလျှောက်ပဲရင်ဆိုင်ပြီးဖြေရှင်းရမယ်အဲ့လိုရင်ဆိုင်ပြီးဖြေရှင်းတဲ့အခါမှာလိုအပ်တဲ့လိုအပ်ချက်ကစော့စော့အင်နလာဟ်မအစဝါဘီဆိုတဲ့နေရာကအနာရာစော့ရှိတဲ့နာလာကြတဲ့မှာဟုတ်နော်အလာကအဲ့လိုကြံ့ကြံ့ခံဖြေရှင်းတဲ့လူကိုအောင်မြင်မှုပေးလိုက်ပါ အဲ့တော့ဗါလေပြဿနာဆုံးတရားဖြစ်လာပြီးဆိုရင်ကျွန်တော်တို့အားကိုးရတာလူပုံကိုမဟုတ်ဘူးကျွန်တော်တို့အားကိုးရအမှန်တရားအမှန်တရားရရတာလေအလ်ဟက်ကိုနော်ဒါရစီအဲ့ဒါဟိုဘယ်သူဘယ်ဟာအဲ့တော့ကုရ်အာန်မှာအားရရဲဆိုတော့သင်တို့ဒီတဲ့ အဲ့မှာပြောရတဲ့ချက်ကြီးတော်တော်ကြီးလေမမလေးကဖြစ်သွားတယ်မင်းတို့တော့ဝလာတနာနဲ့မင်းတို့ dispute မလုပ်ကြမင်းကိုမလုပ်ကြနဲ့ဖတ်တော့ရှယ်လို့ဝတ်တော့ထားတော့ဒီလိုမျိုးဝတ်တော့မင်းတို့လေးကုန်တယ်မင်းတို့လေးကုန်လို့လေးကုန်တယ်အဲ့ဒါပြောတာလေးကုန်ရဲ့ပါလားဟောတတ်တာကလေးကုန်တော့သူကဘာ စိတ်တွေသဘောထားတယ်အဘိဓမ္မာဆိုအားအဖိဒဆိုအား image ကို mindset လို့ပြောတာနော်အဲ့ဒါကအခိုင်အမာကိန်းမနေတာတွေ့ရတယ် institutional institutionalized exploitation ရှိတော်နာပညာနဲ့တာဒီနေ့ဖြစ်ရတယ်ဒီပေါ်မှာအဲ့စစ်တဲ့ရှိတယ်ဖြစ်တာ အဲ့လိုစိတ်နဲ့စိတ်ထားရှိတဲ့လောက်ပဲစီးပေတွေကမိမိတို့ရဲ့တရားမျှတမှုပြည့်မဲ့ခြင်းကျမ်းသာနိုင်ကြခြင်းတွေကိုတာမာဖြစ်ရောဖြစ်စဉ်တရားနဲ့သဘောထားတယ်။ငွေများကြီးရတယ်ဝက်ဝုန်းလည်းသဘောထားပါတယ်ကာစီကအဝက်တွေနဲ့ဆင်လိုက်လားကြည့်လိုက်

အကယ်၍များတို့ရဲ့စိတ်ရဲ့သဘောထားတွေပြောဆိုပြုမှုပုံတွေကိုဝေဘာဆန်းစစ်ပေးဖို့ပြောင်းလဲပေးဖို့တွန်းအားတစ်စုံတရာမရှိခဲ့ဘူးဆိုရင်အဲ့ဒီလူ့အဖွဲ့ကတိုးတက်ဖို့ငြိမ်းချမ်းသာဖို့ကင်းမဲ့သွားမှာဖြစ်ပါလိမ့်မယ်ဒီနေ့ကတော့ကျွန်တော် change လုပ်ရတာ change ကတော့မရဘူးကျွန်တော် online မှာ change လုပ်တာလည်းဖြစ်တယ်နော်ပေါ့ပြရတယ်ဘာချောက်ပြောရလဲဒီမှာတော့ Muslim community ဒါပြန်လို့ကျွန်တော် ကိုပေါ့ကောင်ကနောက်ရယ် Muslim community တခါလဲကျွန်တော် online မှာအများကြီးဆက်လာပြီပြတ်ဆက်လာပြီ Muslim community အများကြီးလိုပါသေးတယ်အများကြီးလိုပါသေးတယ်ပြောရအောင်ကြည့်အားလုံးကဂျန်နတ်တော်ကိုစီခါထိုးပြီးတော့ဗျာကောင်းကောင်းကောင်းကောင်းသွားကြတယ်အဲ့တော့တရားရည်ဆိုမယ်ဆိုရင်တို့ရဲ့စိတ်နေရောသားတွေတို့ရဲ့ပြုံပြောဆိုလောက်ကန်ကောင်းတွေဟာ change လို့ပြောင်းလဲခြင်းကိုဒီပေါ်ကတ်တဲ့အတားအဆီးဖြစ်သွားတယ်အဲ့ဒါဒါမှစုပဲရဲ့တွင်းမြင်ခံထားတော့တတိယကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်ဖြစ်ပါတယ်အစုပဲရဲ့အတွင်းမှာပါရပက်ကြီးလာတဲ့လူတွေရဲ့တွင်းမြင်ခံကုန်တတိယနဲ့ပတ်သက်ပြီးတော့ပြောရမယ်နောက်သူတို့ကငါတို့ဒီသားရဲ့တာ ညာဖြစ်သည်ဆိုတဲ့ခံချက် internalized sense of superiority အဲ့ဒါစိတ်ဓာတ်ရှိငါတို့ကညခံတာတာတော့ပါတနည်းစရာဖြစ်အောက်ချောင်းမစနစ်ကဖြစ်စီဒီတနည်းစရာကိုဘယ်ကပေးလိုက်လဲဆိုတော့အောက်ချောင်းမစနစ်ကဖြစ်စီအောက်ချောင်းကပေးတယ်နော်အဲ့ဒါအောက်ချောင်းညာအဲ့ဒါ category ကရှိတယ်။အောက်တိုဆန်ကပါစေ။ဒါမှမဟုတ်ပတ်ဝန်းကျင်အနေထားပါစေ။ဒါမှမဟုတ်ဝါဒရဲ့သွေးချင်းခံရတဲ့အတွက်ကြောင့်ဖြစ်စေဒီလိုခံချက်မျိုးကိုခံတတ်ရပါလေ။ဒီခံချက်ကအခြားဖွဲ့စည်းတွေအခြားလူမျိုးစုတွေအခြားဘာသာတွေပေါ်မှာဖွဲ့ရဆက်ဆံလို့တဲ့စိတ်ကိုဖြစ်ပေါ်လာတယ်။ ပြိပတ်တာအတွင်ကိုစောင့်စီပါတယ်။ဒီနေ့ကျွန်တော်မြောက်ဝိုင်းကိုတွေ့ရတဲ့ကိစ္စကကြီးစားပါတော့။ယခုကမှာလုံးဝစီရလုံးဝစီချိုးကလွဲမှားနေတဲ့တွေးနေကတွေးခေါ်တွေးနေခိုင်ပေါ်တဲ့ကိုလက်ခံတာတော့ကျွန်တော်သိရှိရတယ်။ကျွန်တော်ဘယ်လိုလဲလို့တော့ပြော။ဒါပေမဲ့ဘယ်လိုဖြစ်လဲ။ လူ့ဖွဲ့စည်းဟာဥပမာပြောပါပြောမယ်ငါဒီဂျူးဘာသာဝင်ဖြစ်တဲ့အတွက်ကြောင့်ငါလာအမြင့်ဆုံးဖြစ်တယ်ဂျူးပြောပါငါတို့ကကပ်ပြန်ရွှေ့ချင်တာမျိုးအမတို့မြင့်ဆုံးပဲနောက်ပြောပါငါတို့ခရိယဘာသာဝင်များသည်ဒီလာရင်အမြင့်မြတ်ဆုံးဖြစ်တယ်လို့ တမလွတ်ပြပါငါတို့ဗုဒ္ဓဘာသာဝင်များသည့်တိုင်လေကအပြည့်မြတ်ဆုံးဖြစ်တယ်ဘာလဲပြောလိုက်နောက်ပြောလိုက်တော့ငါတို့အစ္စလာမ်ဘာသာဝင်များသည့်သာလေအပြည့်မြတ်ဆုံးဖြစ်တယ်ပြောပါပြောကဲအဲ့ဒါကြားတယ်အဲ့ဒါကရှိနေတယ်လက်ရှိမှာလက်ရှိမှာအဲ့ဒီနေကရှိငါကဘယ်ဘာသာဝင်ဖြစ်လို့မြင့်မြတ်တာ ကျွန်တော်လေ့လာမိတော့အမှန်တကယ်မှာလူတူတယောက်ကဘယ်ဘာသာဝင်တယောက်ဖြစ်ုံညနဲ့တော့မြင့်မြတ်တယောက်တော့ဖြစ်မသွားရပါဘူး။ဘာဖြစ်လို့လဲကျွန်တော်အဲ့ဘာသာဝင်ဖြစ်တာပြင်းနဲ့မေကအမွေပေးတာဗျာ။ဟုတ်လား။ဗုဒ္ဓဘာသာရဲ့ဇနီးမောင်နှံကဆင်းသက်လာတော့ဗုဒ္ဓဘာသာဖြစ်သွားမှာပဲ။အစ္စလာမ်ဇနီးမောင်နှံဆင်းသက်လာအစ္စလာမ်ဖြစ်သွားမှာပဲ။အလားတူဒီတိုင်းမှာပဲ။ကျွန်တော်တို့ကတော်တော်များများက percentage တော်တော်များများကကိုယ့်ရဲ့ယုံကြည်တဲ့ခံယူချက်တွေအမွေရတာပါဆိုတော့အမှန်တကယ်မှာတော့ဘယ်ဘာသာဝင်ဖြစ်နေပါစေလူတမှုတရားမှာဘယ်ဘာသာဝင်ဖြစ်နေပါစေမြင့်မြတ်သူတရားမဖြစ်သွားပါဘူးဘယ်အချိန်မှမြင့်မြတ်သူဖြစ်သွားမလဲတက်ဆိုင်ရာဘာသာတရားရဲ့အဆုံးအမတွေလမ်းညွှန်ချက်တွေ အဲ့ဒါတွေကိုလက်ခံယုံကြည်ပြီးလက်တွေ့ကျင့်ကြံဆောင်ရွက်မှသာမြင့်မြတ်သူကိုတတ်မှတ်နိုင်ပါလေ နားတော်ပေါက်ပါတယ်မိမိသားမလို့ကြည့်ရပါဘူးဘာသာဝင်တအိုးနေတဲ့ချစ်ခင်ကြလို့ချင်းအလေးပေးကြတော့ဘာမှဝေပါစရာရှိပါဘူးဒါပေမဲ့အလောအမင်းအမောတည်ပြီးတခြားဘာသာကိုသာသနာကိုခြိပါပြောဆိုခြင်းကတော့အမြင်ကျင်းမြောင်းခြင်းတရားပဲဖြစ်ပါလေ။နောက်ကြော်လေးကိုရရှိပါလေ။ ကျမ်းမြန်ဆိုတာဆိုတာမှ6ပါးတော့တရားရှိမှာဘယ်လိုကြတာပါ ولا يتصم الذين يدعون من دون الله ويصم الله عدوا بغير علم ဒီလိုဒီအလားမြတ်လွယ်ပြီးအခြားယာနာကိုကိုယ်ဝယ်စည်းကတဲ့သူများတရားရေးအစ္စလာမ်ပါ တိမဲ့စွာဖြင့်ပြန်လေတော့ပြန်ကဲ့ရဲ့ချွတ်ချပြီးလိမ့်မယ်နော်နိုင်ငံတော်ကပြီးတော့အချိန်မှာ religious harmony ဖြစ်အောင်နိုင်ငံတော်ကြီးကဆောင်ရွက်ပေးနိုင်ဆိုတာမနာပါပါဘူး။အဲဒီဖြစ်တဲ့ပြဿနာတိုင်းတာကျွန်တော်ဖြေရှင်းသွားနိုင်ဖြစ်ပါတယ်။အဲ့တော့ကုရ်အာန်ဆရာမ6ပါးမှာတရားရှိတဲ့တရားပြတဲ့အရာဆိုရင်အစ္စတန်ဘာလ်ဟူဟာ အစ္စလာမ်ဟုတ်ပြီအခြားဘာသာများရဲ့ယုံကြည်ကိုးကွယ်မှုကိုကဲ့ရဲ့ရှုပ်ရှားခြင်းပြုလုပ်ပိုင်ခွင့်အမြင့်ရှိပါ။ဒီပေါ်လိုက်မှာပြုရတယ်။အခြားဘာသာနဲ့ပတ်သက်ပြီးမွတ်စလင်တွေမွတ်စလင်တွေနာမည်နဲ့ဆဲတယ်။အဲ့ဒါကုရ်အာန်ရဲ့ကိုချိုးပေါက်ရပဲ။အခြားဘာသာနဲ့ဆဲအောင်အမြင့်ကြီး။အလီရောမမောတို့ဒါဝို့နာမည်နဲ့ဆဲတယ်။အဲ့တော့ကျွန်တော်ဟောကရ ကျွန်တော် Facebook မှာတော့အာသာမော်စတီတက်စ်ထုတ်ခဲ့ရတယ်။ဘာသာမော်ကိုဆဲပြန်ဝင်ကျင်းပါရအောင်စိတ်ပြေးကြပါ။ကျေဘူးပါစီအောင်ပြေးပြီးတော့။ဒါကြောင့်အစွမ်းပဲတိတိမှာပါဝင်ကြတယ်လူတွေရဲ့ဝိညာဉ်ခံယူပုံစရာဟော organizational culture ဟာမှန်ကန်မှုမျှတမှုမရှိရဘူးဆိုရင် change of community လို့ခေါ်တဲ့လူ့အဖွဲ့အစည်းတရက်ပြောင်းလဲခြင်းမှာအကန့်အသတ်အသာစီတခုဖြစ်နေတာပါလိမ့်မယ်။အဲ့တော့ဒီမှာကျွန်တော်တစ်ချက်ကိုချက်ချက်ကိုတင်ပြခဲ့။တော့အချိန်နဲ့ပြင်ဖြစ်တဲ့ကြောင့်ဒီချက်တစ်ချက်ပေါ်မှာတေချာဝေမာစစ်စစ်ပါဆက်စစ်ပါသူများကိုဆက်စစ်ပါတဲ့ကိုကိုကိုကိုဆက်စစ်ပါကျွန်တော်ကိုကိုကိုဆက်စစ်ကြတာ ဒါမှပဲ change ကိုကျွန်တော်ပေါ်ပြတာဒီအနေတိုင်းနဲ့တို့ change သွားပြီးဘယ်တော့မှဖြစ်လာနိုင်တော့ဒါမျိုးချင်းတဲ့အပိုင်းကျွန်တော်ဒါလေးဘာလို့လဲဒီနေ့ပတ်တယ်ပြောလဲတော့လာလာပါကျွန်တော်ဆွေးနွေးပဲဒီပါအောင်လို့အာကျွန်တော်ရောဝါရှာနဲ့ပါတော့ရတယ်ခါတာပါတော့ဗျာညင်းကုန်ပြီစာပါပြီးရှိတာပြီးရှိတာဘယ်ကျွန်တော်ပြောချက်ပါပြောတော့ပါပဲ ရေးကြည့်ရတာကျွန်တော်မွတ်စလင်တွေကလည်းအပြန်ဆွေးနွေးတဲ့မှုတွေမှာကြည့်လိုက်ဘာတော့ကြည့်ရလဲဆိုတော့အရေးမပါတဲ့ဟာတွေဆွေးနွေးနေတာကြည့်ရတယ်ဆရာတော်ကဆွေးနွေးတဲ့ခုလိုလာတယ်ဘာဘာဘာတော့တရှိတာဘယ်မှာအားဘူးအဲ့ဒါနော်လောရတဲ့တဲ့ဘာလို့ပေါ့ဗျာကျွန်တော်တို့ကတော့လက်ရှိမှာကိုယ်တော်နဲ့တဲ့ကို community တစ်ခုလုံးအတွက်အရေးကြီးနေပါဘူး အခုချိန်မှာမလုပ်ဘူးဆိုရင်နောက်နောက်ကျွန်တော်တို့နိုင်ငံမဲ့ဖြစ်သွားပါလိမ့်မယ်နိုင်ငံမဲ့ဖြစ်သွားပါလိမ့်မယ် state test တော်နေဖြစ်သွားပါလိမ့်မယ်နော်ကျွန်တော်တို့ဒီမှာလောက်တာနေတာဖြစ်သွားတယ်ဒီနေထားမရအောင်ကျွန်တော်တို့ကဆောင်းရဖို့လိုပါပါတယ်နောက်ကျွန်တော်တို့ကချိန်ရောက်တဲ့အခါကျရင်ကျန်တဲ့အပိုင်းတွေလည်းကျွန်တော်ဆက်ပြီးတင်ပြသွားပါမယ်ကြိုးစားရင်မှတ်ဖို့ပါဖို့ဒီမှာလည်း الحمد لله الحمد لله رب العالمين هو اللهم آدم والصمد لم يلد ولم يولد ولم يكن له كفوا أحد إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما ربنا آمنا بما أنزلت واتبعنا رسولا فاكتبنا مع الشاهدين سبحان ربك رب العزة عما يصفون وسلام على المرسلين والحمد لله ပေါ်ကြည့်တဲ့နည်းနဲ့တော့ဘယ်လိုရှိလဲ။တမန်တော်နဲ့ဒူအစ္စလာမ်ရဲ့ပြည်တော်ရဲ့တဲ့အိုးကြီးရှိတယ်ဘောဘောဆုံးလို့စွန့်စားခဲ့ကြသူကျိုးပန်းဆောင်ရခဲ့ကြသူစွာပါတာကတာကအာမန်ရှင်အားလို့ဆောလောဆောင်တာဘုရားပါ။အာမင်။ပေါ်ရှင်ကမကြမ်းပါဘူးခင်ဗျာ။ကြမ်းပါမှုဖြစ်ပါခင်ဗျာဒီကနာတော်ပါ။အာမင်။ပေါ်ရှင်ကဘယ်လိုဖြစ်ဆုံးသွားလို့အားလို့ပဲ။အလားရှင်နဲ့တော့ပြည့်တဲ့အောင်မှာအားရှိပြီးသနာတော်ပါ။အာမင်။ ဟုတ်လားရှင်ဗျာကျွန်တော်မျိုးကိုကျမ်းစာကုရ်အာန်ရဲ့မူပေါင်းတွင်မှကိုယ့်ရဲ့မိမိရဲ့ဘဝကိုတည်ဆောက်နိုင်တဲ့စွမ်းအားများကိုပေးသလားလို့ဗျာအာမင်ဟုတ်လားရှင်ကျွန်တော်မျိုးကိုတည်တရားပေးသလားလို့ဗျာအာမင်ဟုတ်လားရှင်ကျွန်တော်မျိုးကိုတတိတရားကိုလက်ကဆွဲနိုင်တဲ့အင်အားရှိတဲ့လူ့ဖွဲ့စည်းကြတဲ့အာရှိကပြောင်းလဲပြီးသလားလို့ဗျာအာမင်ကျွန်တော်နေနဲ့ဘုရားအောင်ချေပြည့်ရဲ့ အဲကျွန်တော်တောင်းပေးချက်ရကြီးညာစရာတွေရှိပါတယ်ပထမကြီးညာတဲ့ကိစ္စတော့ဖွတ်ပါစားတဲ့ကိစ္စပါကျွန်တော်တို့ဆိုတော့အချို့ပြောတာဒီကိစ္စကိုတော့အန်ထားပြီးတော့ကျွန်တော်လည်းကြာကတိုက်တွန်းပါတိုက်တွန်းတဲ့ဆရာကို pressure ပေးတဲ့ဆရာနော်ဒါကိုဖြစ်ချင်တယ်ကျွန်တော်လည်းဖြစ်အောင်လုပ်ပါနော်အဲ့တော့ဖွတ်ပါစားတဲ့ကဖွတ်ပါစားတဲ့ကိုတော့ပထမကတော့ကျွန်တော်တို့ကနော်ဖွတ်ပါစားတဲ့ကိစ္စထုတ်တယ် ဟိုဘာသာနာအောင်ရတယ်ဗျာဒါပေမဲ့ကျွန်တော်နားလည်တာအခုချိန်မှာ59လောက်မလား59လောက်ပရိသတ်မဟုတ်တော့59လောက်မလားတဲ့59လောက်ပရိသတ်ဖြစ်ပါအများကြီးစာအုပ်ထုတ်တဲ့ရွှေရောပြည့်တဲ့အခါတအားဆိုတောင်းဆိုတွေ့လာတဲ့အခါကျတော့အဲတော့အဲ့ဒါမျိုးနဲ့ဥပမာကျွန်တော်တို့ရွှေနဲ့ထုတ်တော့ထုတ်တော့ဗျာဒါပေမဲ့ရွှေဆိုတာဆက်နေသေးတယ်ဆက်ထူချင်တယ်ဘူးလို့ပဲနော် အဲ့တော့စာရွက်ဆိုတာကိုလည်းသင်ရအောင်ဆိုခုနကဖတ်လိုက်လို့ရတယ်အတွက်ဒီကဲအလုံးပါလာရတယ်လေအမှန်တန်အကျိုးရှိတယ်နော်ကျွန်တော်တို့လက်ရှိနှစ်သက်ဆိုတာဒါအပြင်နာပြီးခြင်းအမှန်တန်နှစ်သက်အတိတ်တိုင်းတိုင်းတော့မဖြစ်ဘူးဒါငွေကလူကဗနာကျွန်တော်ကော့ဆက်လက်တော့ဖြစ်နော်အဲ့တော့ကျွန်တော်ပြီးခဲ့တဲ့ပတ်စာအဲ့တော့ free ပေါ့ဗျာ free စာပြီးခဲ့တဲ့ပတ်ကျတော့ပြီးခဲ့တဲ့ပတ်ကကျွန်တော်ပြန်ယူ 100လောက်လား300လောက်ဝန်တာပါလေဒါပေမဲ့ဒီဟာကရေရှည်ကြရင်ကျွန်တော်တို့မူလချင်းအမှုရှင်ခံမှာမဟုတ်အဲကျွန်တော်တို့ကစုလိုက်ဝေဟုဟာအာဝရာဘူဇာစတဲ့ကျွန်တော်တွေးမှုတွေစုလိုက်တော့ဝေဆယ်ရင်းကဒီဆယ်ရင်းကျွန်တော်ငါ့နေနောက်ကျန်တဲ့လူများအပ်ပြီးတော့ပြောဆိုတယ်ကျွန်တော်လည်းအားနေဝေဆယ်ရင်းငါ့နေပြီးလို့ရှိရင်အဲ့ဒါကိုကျွန်တော်ဒီ ဟုတ်နော်ဒီစာဒီဘာစာပဲအဲ့တော့ free claim လာအဲ့ခုတတ်ပါရောင်းလာဆိုရဲအပိုင်းကျွန်တော်ဆွေးနွေးကြဆွေးနွေးကြ free claim ဖို့ဆိုတာဒီမှာကြာနေစေဒီပုံပါအဲ့တော့ဘယ်လိုလုပ်လဲအများပြည်လူလည်းအသိတရားပေးစေချင်အဲ့တော့ဘယ်လိုလုပ်လဲဆိုတာနောက်ဆုံးတရားအများပါပဲနော်တရားနဲ့ဆိုရင်ကျွန်တော် free မှာကျွန်တော်လက်ကပြောလာရအဲတရားဆိုတော့ကျွန်တော်တရားရှိကြတယ် နော်ဒါနပြောတာပါနော်ဘယ်လိုကြည့်ရပါလဲအဲ့တော့ဆိုလို့တော့ဟောရတာဆိုလို့ကဲမဆုံးကျွန်တော်တရားတကယ်လို့ကြကြတာကျွန်တော်တရားမလားကြာအဲ့တော့ခွေးလေးလိုက်တော့ဒီမိန်းမအဲ့ဒါလို့ပေါ့တရားနဲ့ကျွန်တော်ပြန်ဝင်လာမယ်ဆိုအားမေးရမယ်ဆိုလူတွေအတိတ်တရားတွေကိုတော့ဟောခုလည်းလူတွေလောက်တာတရားကတမိုးပေးရတာပေါ့ donation နော်ဘယ်လိုပါအဲ့တော့လည်းလက်ထောက်ဖို့ဆိုစိတ်လို့ပြောတယ်ထပ်ချပါဗျာဟောကျွန်တော်ဒီလိုပြောတာပြောနိုင်တယ်လား ဟာသူကဖြတ်တယ်ကျွန်တော်ဘယ်လိုလဲအားချတယ်ကျွန်တော်ဖြစ်ချင်တာပါဒါပေမဲ့အနေထားကမဖြစ်လာဘူးဆိုတော့ရနိုင်တဲ့အပိုင်းကဝင်ဘူးလားဒါပေမဲ့ကျွန်တော်တော့စောပြပြရအောင်နော်အဲ့တော့အဲ့လိုမျိုးပေါ့ဗျာအဲ့တော့တရားကျွန်တော်တတ်မှတ်ပြီးတော့နောက်ပိုင်းရယ်အပတ်စဉ်ကျွန်တော်ထုတ်သွားဖို့စဉ်းရှိတယ်ဒီမှအဲ့တော့ကျွန်တော်ရဲ့ရေစကားလေးအစတော့ဆိုတော့ဒီစကားမှာကျွန်တော်ရဲ့ရေစကားပရာတိပြန်ပြောရတော့ရေစကားအဲ့တော့အဖွဲ့ပရာတိပြန်ပြောရအဖွဲ့ရေစကားဘယ်တော့ နိုင်သမားရဲ့သတင်းစကားတာရေးတာရေးသတင်းစကားဒီထဲမှာကျွန်တော်သိခဲ့ပြီးရင်ကျွန်တော်တို့အင်ရှာလာဒီမှာလာလာလို့ပြောလိုက်မယ်နော်ဂျာရီဆိုတော့အဲ့ဒါကဒီလိုပုံပုံကျွန်တော်တို့ပြောတာကြားလို့ဆိုတော့ပုံပုံပဲဒီစတော့ဘုစတော့မီဒီယာရှိကြတယ်ဒီမှာတော့အားနေတယ်အဲ့တော့ရအောင်ကျွန်တော်ပြောလို့ပညာရှင်တွေဝေအာသနာတွေအများကြီးလို့အဲ့တော့အနည်းဆုံးကတေကာတေကာနဲ့ဒီဘက်ကစတော့ တော့ပါတတ်နိုင်ဘူးဟာတစ်ထောင်ဘူးဒါငါးထောင်ဘူးယူတော့တက်ပြအဲ့ဒီဘက်ကိုကျွန်တော်ကလာစားရတယ်ဆိုတော့ကျွန်တော်ကအခုစားရတယ်အဲ့ဒါကဂျီဟာနဲ့အစ္စလာမ်လို့ပြောစတဲ့အပိုင်းတွေကိုကျွန်တော်ဒီမှာစားရအောင်အဲ့မှာတရားစီကျွန်တော်တို့အချင်းအားဖြင့်နော်အစ္စလာမ်ရဲ့အသိဉာဏ်ကိုထပ်ချီပြီးတော့အားလုံးဝမ်းမှုပေါင်းကြဖို့ပဲမြတ်တရားကလည်းဒါချက်ပါ နောက်ရမ်ဇန်မှာကျွန်တော်တို့ဘာဖြစ်လဲကျွန်တော်ကတော့ကမ္ဘာနဲ့ဆင်နမ်းပြီးပါတယ်ဆိုတော့လာစတော့ဒီစတာကိုကြောင်းတော့နဲ့ဒီကိုကြောင်းတော့မှဓမ္မတာများအားလုံးကမ္ဘာအဆင့်ပုံပုံများဖြစ်တယ်။ဒါကိုပြောလဲကမ္ဘာတော့မှကျွန်တော်တို့ကဝါရှောင်းပါလေ။နော်ကျွန်တော်တို့ကတော့လာတချီတော့လာတဲ့ပုံတော့အများကြီးဆိုတော့မှရှောင်းတာ။ဘုရားဒါတော့တာကျွန်တော်တို့က series ကလေးမျိုးပုံပြ။နော်အရှိတရားပါလို့တော့လက်ခံ။မြန်မာတွေ့မှပြောရမယ်ဆိုရင် အလားတော့ကျွန်တော်မြင်ဘူးပြည့်နော်ဟာပါအဲ့မှာဘာဖြစ်ဝဲနေကျွန်တော်တို့ကြားတယ်အဲ့မှာတတ်နိုင်မြပက်ရဲ့ရှိကြတယ်တသိန်းပဲနော်ဘယ်မှာစနေတနေ့ကိုတည်းတော့တောက်စနေတောက်ကြစနေတနေ့ကိုတော့ရဆိုတသိန်းပဲလုပ်နေတကယ်ကြားရဆိုတသိန်းပဲလုပ်နေနော်နောက်ဒီတိုင်းနဲ့အဲ့လိုဘောမျိုးဟာအကြက်၁၀ရာစာအားလုံးပေးပါနော် ကျွန်တော်တို့ကတော့ကောင်းထက်ကောင်းမှတဲ့အခြေဟောချတတ်ပြီမယ်ကျွန်တော်ပုံများတော့ကြာခွန်ပါမှာတော့ကြာပေါက်ပါရှိနေတယ်ကျွန်တော်ဆီရှိရဖြစ်ပါလေနောက်ပြီးတော့အထဲကမရှိဘူးလေဒါလည်းဝင်ပြီးတော့ဘာဖြစ်လို့ဝင်ရတာကြောင့်ကောင်းအောင်ပြုတာเนาะဟုတ်ကဲ့ဆောက်ပေါ်ဆွေးနွေးကိစ္စရောလာနဲ့မဆောင်တော့တော့ပါတယ်မှာလည်းဖြစ်လို့ပြပြီဘာသာဆန်ဒီပတ်တိုင်းမှာကျွန်တော်ဆွေးနွေးရှိပါတယ်ကျွန်တော်ဇော်ရပြီးတနားရပြောက်တယ်အဲ့ဒါဆောက်เนาะ ဆိုတော့ဒီနောက်ကိုကျွန်တော်စီစဉ်ပါမယ်။ဟောစနေတောက်ကြစနေတနင်္ဂနွေမှာကျွန်တော်ဆရာလေးတွေရှိပါတယ်။အဲဒီကကုရ်အာန်တဖ်ဆီရအစီအစဉ်လေးတွေကုရ်အာန်တဖ်ဆီရမဟုတ်ပါဘူး။ဘယာနကုရ်အာန်နော်ကုရ်အာန်ပြောဆိုနော်ကုရ်အာန်เนี่ยပတ်တယ်ပြောဆိုပွဲအဲ့ဒါလေးကကျွန်တော်တို့အာအဲအစောတပင်းနဲ့အစောကဒီမဂရစ်တီကျွန်တော်ထည့်ရအစီအစဉ်ပါတယ်။အဲဒီစီစဉ်ပါတယ်ပေါ့ရတာ။အဲနောက်တစ်ခုကတော့ ဘယ်သမားကောင်ကြီးနဲ့ပတ်သက်ဘယ်သမားကောင်ကြီးနဲ့နေကြပါဘယ်သမားကောင်ကြီးကတော်တော်များများလုပ်နေကျွန်တော်တို့ထားပါလေအဲ့ဒါနဲ့ပတ်သက်ဒီနေ့တော့ရှင်းသားထွက်ပါနော်ရှင်းသားတော့ကျွန်တော်တို့တော့လည်းသူရှင်ကြီးတွေကျွန်တော်တို့ကန်းတယ်သူရှင်ကြီးတရားလို့ရှိပါတယ်အဲ့သူရှင်ကိုကျွန်တော်တို့ပေးမှာဖြစ်ပါတယ်အဲ့တော့ဘယ်သမားနဲ့ပတ်သက်ပြီးကျွန်တော်တို့တက်ချီ90တက်ချီတော့တော့နော်ကျွန်တော်မာဒီပေးနေပါတယ်နောက်ကျောင်းသားတွေကျွန်တော်ထောက်ပံ့ရရှိတယ်ကျောင်းနဲ့ပေါင်းတဲ့ပုံစံများကိုကျောင်းသားကြီး ဆောင်းရှောက်မှုရှိတယ်။နော်အဲ့လိုပါကိစ္စတွေကျွန်တော်ရှိတယ်။အဲ့ဒီမှာလေဝိုင်းဝန်းပြီးတော့ဘဝတော့များလို့စတင်တဲ့အချိန်မှာစကားနော်တစ်ချက်လေးအနေထားမှာဆိုတော့အဲ့ဒီကိစ္စမှာကျွန်တော်စီမှာလေလူပေးဖို့အတွက်စိတ်ပိုင်းနဲ့လူပေးဖို့အတွက်အပြစ်ရတဲ့ပါလေအပြင်မှာကျွန်တော်ဘယ်မှာနဲ့ပတ်သက်ပြီးတောက်ခံနေတယ်နော်ကျွန်တော်ပေါ်ချနဲ့တောက်ခံတာရှိပါတယ်အဲ့မှာကျွန်တော်ပြောပြကြပါလို့ပြောပြ إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون